ခန်းကြီး7အငယ်1မှ3ထိုအခါသာရဖျားကဖာရောဘီနှင့်အေဂုတုပြည်အပေါ်မှာဘေးတပါးကိုငါရောက်စေဦးမည်ထိုနောက်တင်တို့ကိုလွတ်လိမ့်မည်လွတ်သောအခါ၌လည်းအကယ်၍တင်တို့ကို တပြိုင်နက်နှင်လိမ့်မည်ဤဒေလလူယောက်ျားသည်အိမ်နီးချင်းယောက်ျား၌၎င်းမိန်းမသည်အိမ်နီးချင်းမိန်းမ၌၎င်းငွေတစားရွှေတစား အဝတ်တစားတို့ကိုတောင်းစေခြင်းဟံလူများတို့အားပြောလော့ဟု မောရှေအားမိန့်တော်မူ၏သူတို့တောင်းသည့်အတိုင်းအေဂုတုလူတို့သည် ပေးခြင်းသော စေတနာစိတ်ကိုထာဝရဘုရား ဖြစ်စေတော်မူ၏မောရှေသည်လည်းအေဂုတုပြည်တွင်ဖာရောဘင်၏ကျွန်များ လူများရှိ၌ကြီးစွာသောအထရေရှိလေ၏အငယ်၄မှ၈ ထိုအခါမောရှေက၊ထာဝရဘုရားမိန့်တော်မူသည်ကား၊သန်းခေါင်အချိန်၌အဲဂုတ္တုပြည်အလယ်သို့ငါထွက်သွားမည်။နန်းထိုင်သောဖါရောဘုရင်၏သားဦးမှစ၍ကြိတ်ဆုံနောက်၌ထိုင်သောကျွန်မ၏သားဦးတိုင်အောင်၊အဲဂုတ္တုပြည်၌ရှိသမျှသော သားဦးတို့နှင့်တိရစ္ဆာန်တို့၏သားဦးရှိသမျှတို့သည်သေကြလိမ့်မည်။အဲဂုတ္တုပြည်တရှောက်လုံးတွင် ရှေးကာလ၌မဖြစ်စဖူး နောင်ကာလ၌လည်းမဖြစ်လက်တန့်သော ကြီးစွာသောငိုကြွေးခြင်းဖြစ်ရလိမ့်မည်တို့ရတွင်သာရဖျားသည်အေဂုထုလူတို့နှင့်ဤဒေလလူတို့ကိုခြားနာစေတော်မူကြောင်းကိုတင်တို့သိစေခြင်းဟာဤဒေလလူစုံတယောက်ကို ခွေးတကောင်မျှမဟိညာဟု မိန်တော်မူ၏ကိုရောဤကျွန်ဖြစ်သောဤလူအပေါင်းတို့သည်လည်းကျွန်ုပ်ထံသို့လာ၍ပြတ်ဝတ်လျက်ထွက်သွားပါ ကိုရောနှင့်ကိုရောနောက်၌လိုက်သောသူအပေါင်းတို့ထွက်သွားကြပါဟု ပြောဆိုပြီးမှကျွန်ုပ်ထွက်သွားပါမည်ဟုလျှောက်ဆိုသည်ဖြင့်အမျက်ထွက်၍ဖာရောဘုရင်ထံမှ ထွက်သွားလေ၏အငယ်9မှ10ထာဝရဘုရားကလည်းအံပွေသော အမှုတော်တို့သည်အေဂရုပြည်၌များပြားမည်အကြောင်းဖာရောဘုရင်သည်တင်တို့၏စကားကို နားမထောင်ဘဲနေလိမ့်မည်ဟု မောရှေအားမိန်တော်မူသည့်အတိုင်းမောရှေနှင့် အာရုန်တို့သည်ဖာရောဘုရင်ရှေ့မှဤအံပွေသောအမှု အလုံးစုံတို့ကိုပြုတော်လေသာရဖျားသည်ဖာရောဘုရင်၏နှလုံးကို ခိုင်မာစေတော်မူသည်ဖြင့်ဤဒေလအမျိုးသားတို့ကိုပြည်တော်မှ ထွက်သွားရသော အခွင့်ကိုမပေးဘဲနေတည်